ဒီခုနှစ်ရက်နေ့မြောက်နေ့မှာယေနာမြတ်သုံးပါးနဲ့တကွာဘောရိမြိုင်တစ္ဆာရှိပြီးဆရာတော်ဘုရားကြီးဤတိလကုံတမာရီကုံပညာကုံတို့ကိုအာယုပြု၍ယူသေးသောရှိခိုးကြောကြပါကုန်။ဩဘာသာဩ ကျုံကပထမဒုတိယတတိယတစ်ကြိမ်နှစ်ကြိမ်သုံးကြိမ်မြောက်အောင်ဘုရားယရနာတရားယရနာတန်ခါယရနာယရနာမြတ်တော်မှာတို့ကိုအယုအလေးအလေးအမြတ်လက်ဆုံးမိုး၍ရှိခိုးပူဇော်ပူမြောင်းပန်းလျှော်ကြောပါ၏ရှင်ဘုရား ဝီကိုအာယုပြု၍ယုတိမြတ်တို့လက်ဆောင်မှုကရှင်ကိုပူဇော်မျောမှန်းရှုကြောရသော ကောင်းမှုကုသိုလ်ကစေတနာပေါင်းတို့ကြောင့်အလိုရှိအပ်တောင်းတအနှစ်တရားမြတ်တို့အပန်းစင်အပ်သောဆုထုဆုမြတ်ပေါင်းတို့နှင့်တကားအပူလံပေါ်လာတဲ့ဤလောကကြီးတွင်ဝယ်တရားစွမ်းအားတရားအသိတရားတတိတို့ဖြင့်တဝါလုံးအေးချမ်းစွာနေထိုင်နိုင်ကြကုန် ဆောင်ထိန်တိလဒါနစာကိပါရမီကုသိုလ်မညွန်မြဲမဲ့ဝိဘဝဒုလိုဖြင့်မေဖို့နိဗ္ဗာန်ကိုမြတ်မောပြုလွယ်နိုင်ကြသည်ဖြစ်စေသာသနာတော်နှစ်2569ခုနှစ်ကောဇာတက္ကရာ1385ခုနှစ်တို့တလင်းလာပြည်ကျော်14ရက်နေ့ခရစ်သက်2023ခုနှစ် အောက်တိုဘာလ23ရက်နေ့ညနေ6နာရီချိန်တွင်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားရှိကုသလကာယီတရားရိပ်သာအတွင်းတရားအားထုတ်နေကြတဲ့ယောဂီများအတွက်ဉာဏ်စဉ်တရားကိုလေ့လာကြမယ်ဉာဏ်စဉ်လေးနည်းနည်းပပပြောပြနော် တရားကောင်းခြင်းကိုလည်းပဲဉာဏ်နဲ့တရားကိုလေ့လာခြင်းလို့ပဲပြီးလိုက်ကြဆို။အမှန်တော့ဒါအလုတ်ပေးနဲ့တွဲပြီးပြောပြပါအလုတ်ပေးတရားပါပဲ။သို့တော်လည်းပဲဉာဏ်နဲ့လို့ကြားဘူးနေကြတယ်ပါ။ကြားဘူးကြတာဉာဏ်စီ။ဉာဏ်နဲ့ဆိုတာတကယ်ကြတော့တခြားပြောတာ အတိတိုးလာတာပြောတာနော်ညာတယ်ဆိုတာဘာလဲတော့တိုးလာသူကအတိတိုးတယ်ဆိုတာအာယုဘက်ကတိုးရမှာလားရှုမှတ်တဲ့ဘက်ကတိုးရမှာလားအဲ့ဒါတိကိုနော်ရှုမှတ်အားကောင်းလာလို့ရှိရင်ရှုမှတ်တဲ့ဘက်ကအတိအားတိုးလာလို့ရှိရင် အာယုံကိုသိမြင်ဖို့ကလည်းအမှန်တိုင်းသိလာတယ်။အခုလောလောဆယ်တပည့်တော်တို့အာယုံကိုသိနေတာတော့ဘယ်လိုလဲဖျားလို့ရှိအာယုံကိုအမှန်တိုင်းမသိနိုင်သေးဘူး။သဘောမှန်သိတဲ့အဆင့်ကိုမရောက်သေးဘူး။အာယုံကလိမ်ထားတာမဟုတ်ဘူး။ကိုယ်ကကိုယ့်ရဲ့မြင်နဲ့မြင်အားကမကောင်းတာ။ အာယုံကမလိမ်ဘူးဟိုလိုထင်ဒီလိုထင်ဆိုတာကကြည့်တဲ့လူပဲနဲ့ပဲဆိုင်တယ်ပြတဲ့လူပဲကသူ့ရဲ့မူရင်းအရှိဆိုတာရှိပြီးသားပဲပြတဲ့လူကတော့ဒီတိုင်းပဲပြနေတာပဲသူကဘာမှလုပ်တာမဟုတ်ဘူးဘာကြောင့်ဒီမြင်ပုံ ပြောင်းသွားသလိုဆိုကြည့်ပုံပြောင်းရင်မြင်ပုံလည်းပြောင်းလားမပြောင်း ကြည်အားကောင်းလို့ရှိရင်ကိုယ်ဘက်ကပါလေဆိုတာတက်တဲကွယ်ကွယ်မြင်နေဆိုတော့အားဖြည့်ရမှာကဘယ်ဘက်ကအားဖြည့်မှာကြည်ရဲ့ဘက်ကအားဖြည့်ရမှာတနည်းအားဖြင့်စိတ်ဘက်ကအားဖြည့်ရမှာစိတ်နဲ့တတိနဲ့တွဲလိုက်တော့တတိကိုစိတ်ကပါအလုပ်ကိုလုပ်နေလေဆို တရားရှုမှတ်တဲ့အခါမှာတတိလုပ်ငန်းကိုသူလုပ်ပါလိမ့်မယ်။နော်။တတိကနေတိုးပွားလာမှာပါလေ။အတိတတိကနေတိုးပွားလာမှာကပါတော့။အတိတတိကြီးပဲမရဘူးတဲ့။တတိပညာဤနဲ့ဖြာဝိပဿနာမှာလိုအပ်ကြောင်းတတိကြီးပဲမရဘူး။ဘာလို့ဒီလဲ။ တတိကြီးပဲမရဘူးတဲ့ဘာလဲလို့သေးလဲတတိအပြင်ပညာပါလို့သေးတာကိုဟုတ်တယ်မှာတတိကလည်းပဲပညာဖြစ်ပေါ်လာအောင်လုပ်ပေးနိုင်တာတော့ ပေတတိအားကောင်းလာရင်အကျိုးတရားအနေနဲ့ပညာကမဖြစ်မနေဖြစ်ပေါ်လာရတယ်။သဘာဝတရားအနေနဲ့ဖြစ်လာတယ်။နော်ပညာရေလို့တီးကြကိုလုံးယူလို့မရဘူး။ဆိုလိုတဲ့သဘောကတော့တမာတိနဲ့ပညာနှမျိုးလိုအပ်တယ်ဝိပဿနာအားထုတ်တဲ့အခါမှာ။ဘာနဲ့ဘာလို့ တမာတိကိုကြတော့ဘုန်းကြီးတို့တွေကခဏိကတမာတိအသုံးပြုတယ်။ဘာတမာတိအသုံးပြုလဲ။ခဏိကတမာခဏိကတမာတိဆိုပြီးကကိုယ့်ရဲ့ရှုမှတ်မှုတစ်ချက်တိုင်းတစ်ချက်တိုင်းမှာပါတဲ့စွမ်းရည်တတ္တိရဲ့စုပေါင်းစွမ်းအားကိုခဏိကတမာတိလို့ခေါ်တယ်။နော်။တစ်ချက်တည်းတည်သွားတာကိုခဏိကတမာတိလို့ပြောတာမဟုတ်သေးဘူး။ အဲ့ဒီတီအားတွေငြိမ်တဲ့အားတွေကိုပေါင်းလိုက်တော့စွမ်းအားအလုံးလုံးနိုင်တဲ့စွမ်းအားတစ်ခုဖြစ်သွားတာကိုဘာလို့ခေါ်လဲခဏရှိသောတမာတိခဏဖြစ်တဲ့တမာတိနဲ့ခဏရှိသောတမာတိအတူเนาะခဏပဲတည်တဲ့တမာတိကိုပြောတာမဟုတ်ဘူးခဏရှိသောတမာတိဆိုတာကခဏ ဆိုတဲ့အရေးအသွေးလေးတွေပေါင်းလိုက်တဲ့ခါကျတော့စွမ်းအားတစ်ခုဖြစ်လာတာအဲ့စွမ်းအားတစ်ခုဖြစ်လာတာကိုခဏိကသမာဓိလို့ခေါ်တယ်တစ်ချက်သေးမှတ်ပြီးတော့တစ်ချက်သေးသိတာခဏိကသမာဓိလို့မဆိုလို့ဟုတ်တယ်မလားတစ်ချက်မှတစ်ချက်သိတစ်ချက်တည်ဆိုတဲ့ဟာကတော့အလုံးမလုံးနိုင်ဘူးလေအလုံးမလုံးနိုင် အလုံးလုံးနိုင်တဲ့စွမ်းရည်ရှိမှသူကလေခဏိကသမာဓိလို့ခေါ်တာသဘောပေါက်တယ်နော်အဲ့တော့တစ်ချက်မှတစ်ချက်တည်ယူမြလေးကိုသိတာနဲ့ဒါလေးကခဏိကသမာဓိဖြစ်ပြီးလို့ဒီလိုပြောလို့မရသုံးလို့မရဘူးတစ်ချက်မှတစ်ချက်တည်ဆိုအင်အားမရှိအင်အားရှိတော့တဲ့အဆင့်ရောက်အောင်ခရီးပေါက်လာပြီဆိုရင်တော့ခဏိကသမာဓိဖြစ်ပြီး အဲ့ဒီဒီအားနဲ့ဘုန်းကြီးကဝိပဿနာခရီးကိုသွားရမှာရှင်းမလားခဏိကသမာဓိကိုရှင်းမလားခဏိကသမာဓိဆိုရယ်စုပေါင်းစွမ်းအားပါပဲเนาะအားရှိတဲ့အစဉ်ရောက်မှာပါလို့ခေါ်လို့ခဏိကသမာဓိလို့ခေါ်တာသူကဥပ္ပဇာယသမာဓိနဲ့အရေးသွေးတူတယ်လို့ဆိုလို့ ဥပဇာယသမာဓိဆိုတာကအပ္ပနာသမာဓိနာကတ်နေတယ်။ဇန်သမာဓိနာကိုကတ်နေတဲ့သမာဓိကိုခေါ်တာ။ဆိုတော့သူလည်းအင်အားကောင်းနေတယ်ပါလာပြီ။အင်အားကောင်းတဲ့အဆင့်ရောက်မှာပဲဘုန်းကြီးကဘာလို့ခေါ်လဲ။ခဏိကသမာဓိလို့ခေါ်။ပညာကြတော့စဉ်းစားကြည့်လေ။ပညာကြတော့ခဏိကသမာဓိလို့ပြောထောင်လို့မရဘူး။ နော်တတိပစ္စုပန်အာယုံပေါ်မှာတတိထားရင်းနဲ့အတိလိုက်မယ်နော်ပညာလိုက်မယ်ဆိုတာဘာလဲလို့သိအောင်ကြိုးစားမယ်တတိထားရုံလေးနဲ့မရဘူးတတိထားရုံလေးပဲဆိုရင်ပါလေပွားဖို့တတိအတိလိုက်နိုင်တာကိုကြတော့အောင်းပြီး ပြင်ကဝင်နေထွက်တယ်ဆိုတာအစွဲသည်လို့ခေါ်တာပေါ့ဆရာတော်ကြီးတက္ကနာတိမာဝရမြင့်ဆရာတော်တက္ကနာအစွဲသည်ပါတိတယ်အထဲတိကြံသေးတယ်စွဲတိရဲ့အထဲမှာဖြစ်ပုံပြက်ပုံအလုံးစုံရှိနေသေးတယ်အဲ့ဒါကိုမိအောင်ဖမ်းတာကိုပါလို့ခေါ်တယ်အောင်မိတ်အထေလို့ခေါ်တယ်ဟုတ်လား အပြင်တတိနဲ့အတွင်တတိအစွဲတိနဲ့အထေတိနော်ပွားဖို့တတိကတော့အပြင်အကြောင်းအရာတွေကိုအစွဲအတိုင်းတိတယ်ဝင်နေထွက်တယ်ဖောင်းနေပိန်နေဆိုတာအစွဲတိစွဲလမ်းတဲ့အတိကိုဆိုလိုတာမဟုတ်ဘူးနော်အဲ့ဒီလိုတိထားတယ်လို့ငငယ်လေးကတိနေတဲ့အစွဲ ပုဂ္ဂိုလ်ဆွေငါဆွေနေနဲ့သိထားတာဒီကောင်းနေပြင်ရုပ်နာလို့သိတယ်မဟုတ်ဘူးပြင်အဆွေပြီးခေါ်တာပေါ့နော်အထဲသိရှိနေလားမရှိဘူးလားအထဲသိအထီရောက်အောင်သွားမှာဘာလို့ဖော်ထုတ်နိုင်ပညာကိုဖော်ထုတ်နိုင်မယ်ရပါတော့ပညာကြတော့လို့ယူ ခုနကခဏိကသမာဓိဆိုလမ်းကြောင်းရှိတတိကလည်းလမ်းကြောင်းရှိခဏိကသမာဓိရဲ့တတိရဲ့ဝိရိယရဲ့ပေါင်းပြီးထုတ်လုပ်ပေးလိုက်မှပညာဆိုတာပေါ်လာမှာအကျိုးတရားအနေနဲ့ပေါ်လာမှာလေနော်အဲ့တော့အဲ့လိုပညာပေါ်လာမှပဲဝိပဿနာဉာဏ်အဖြစ်ကိုရနိုင် အာယုံရဲ့တိမှုအမြဲတမ်းစတင်တယ်ပေါ့နော်သဘောပေါက်ပြီလားသွားမယ်လမ်းကြောင်းလေးလေဒါကြောင့်မို့ဉာဏ်စဉ်ကိုလေ့လာတဲ့အခါမှာအဲ့ဒီတတိတွေတိုးတိုးလာတာကိုဉာဏ်စဉ်လို့ခေါ်တယ်အတိတိုးလာတာကိုပါလေဉာဏ်စဉ်လို့ခေါ်တယ်ဆိုအဲ့ဒီအတိကဘယ်လိုတော့ဘုရားလို့ဆိုတဲ့အခါကျတော့အခုပြောပြတယ်တတိလေသူက ထင်ရှားပြုထောင်လို့ရတယ်ခဏိကသမာဓိကလည်းပဲတစ်ချက်မှတ်တိုင်းမှာပါကြောင်းသိတဲ့အတွက်သူ့ကိုလည်းပဲပြုထောင်လို့ရတယ်တတိယသမာဓိယဟာဝိရိယအကူမပါပဲမရဘူးဆိုတာလည်းသူကသိတယ်ပညာကြတော့ဘယ်လိုလုပ်ရပါမလို့ဘုရားတို့လည်းဝေးစရာရှိတာပေါ့နော်ပညာကကိုသိခြင်းတိုင်းမသိဘူးလေကိုမြင်ခြင်းတိုင်းမမြင်ဘူး ကိုတွေ့ကျင်တိုင်းမတွေ့ဘူးအင်အားပြည့်မှတွေ့တာအင်အားပြည့်မှသိတာအင်အားပြည့်မှရှိနိုင်တာဟုတ်လားတတိဘက်ကအင်အားပြည့်မှမလုပ်နိုင်တာလို့ရှိနိုင်တာဝရိယဘက်ကအင်အားပြည့်မှရှိနိုင်တာသူကဟုတ်တယ်မလားနော်တမာတိဘက်ကအင်အားပြည့်လာ ဘာပေါ်လာကြည်နိုင်တဲ့စွမ်းရည်တတ္တိပေါ်လာတယ်အဲ့ဒါပညာလို့ခေါ်တယ်ဘာပညာလဲတော့ဝိပဿနာပညာဘာလဲတော့ဝိပဿနာပညာနော်ဒါကြောင့်မို့ရှုတဲ့နေရာမှာတတိပညာပါဖို့လိုတယ်တတိနဲ့ဒီပဲရှုနေလို့လည်းမရသေးဘူးဘုရားပါရမယ် ပညာပါရကုန်တယ်အဲ့ဒီပညာကတော့ခုနကပြောတဲ့တတိမာအထေတိနဲ့အစွဲတိအပြင်တတိနဲ့အတွင်းတတိဆိုတဲ့ပညာကိုအထောက်ပံ့ပေးနိုင်တော့အထေတိပညာကိုအထောက်ပံ့ပေးနိုင်တော့အတွင်းတတိဟုတ်လားအဲ့ဒါလေတို့အားကောင်းဖို့လိုလားမလို့ နော်အဲ့လိုလိုသလိုစစ်စစ်ဆက်ဆက်ရှုမှတ်ခြင်းဟာပမထကိုတမာတိကိုအားကောင်းစေတယ်စူးစူးဆိုင်ဆိုင်ရှုမှတ်ခြင်းကတော့ပညာကိုအားပြည့်စေတယ်စိစက်အားသည်ဘုဒ္ဓကိုထောက်ပံ့ပြုလို့တမထတမာတိကို ထောက်ပံ့ပေးနိုင်တယ်စူးစူးဆိုင်ဆိုင်ရှုမှတ်ခြင်းကတော့ဘုဒ္ဓကိုထောက်ပံ့ပေး ပညာကိုအထောက်ပံ့ပေးနိုင်လေလို့ကိုသွားမဲ့လမ်းကြောင်းလေးကိုကိုပြပြသိဖို့လိုလားမလို့ဟုတ်လေအဲ့တော့အမှန်ကတော့ဒီသွားမဲ့လမ်းကြောင်းတွေမှာအနောက်အရှက်တွေရှိဒီကိုသွားမဲ့လမ်းကြောင်းမှာနိဝရဏဆိုတဲ့အနောက်အရှက်တွေ ဝိပဿနာဉာဏ်မဖြစ်အောင်တားဆီးတတ်တဲ့အနောက်ရှက်တွေရှိတယ်။အဲ့ဒါကတော့ကာမိသန္တာနိဝရဏပြာပါဒနိဝရဏထိနာမိတာနိဝရဏဥဒိစ္စကုက္ကုသနိဝရဏဝိသိကိစ္စနိဝရဏလို့မိမိကမ္မထအာယုံကိုအာနေအောင်ပြုတတ်တဲ့ ဝိပဿနာဉာဏ်ကိုအားနည်းအောင်ပြုတတ်တဲ့အနောက်ရှက်ပေးတတ်တဲ့တရားဆိုခြင်းငါမျိုးဝင်ရောက်နေပြီဆိုရင်တဲ့အတိဉာဏ်ဖြစ်ပေါ်ဖို့ခက်ခဲပြီနော်အဲ့ဒါလေးသိထားတဲ့နာသိပါဒါကိုအကျေပြောဖို့စိတ်ကူးခဲ့ပါသေးဒါပေမဲ့ပြောစရာတွေကများများတော့တချို့ဟာတွေကပြောတဲ့ဘက်ကိုမရောက် အတိညာဉ်ကိုအာနေအောင်ပြုတတ်သောနိဝရဏတရားစုခြင်း၅ခုထိုနိဝရဏတရားစု၅ခုကလေဝိပဿနာဉာဏ်ကိုမှအာနေစေတာမဟုတ်ဘူးတမာရိဉာဏ်ကိုလည်းအာနေစေတယ်သူကနော်ဆိုလိုတာကတော့အမှန်ကတော့တရားလောဘ တရားတော်ကတရားမာနတွေဒါကိုပြောတာပါပဲနော်တရားလောဘဖြစ်လားမဖြစ်ဘူးလားဝိပဿနာဆိုတာခုနကဉာဏ်နဲ့မြင်မှဝိပဿနာဖြစ်တာကိုမြင်ခြင်းတိုင်းမြင်တဲ့ဟာဆိုရင်ဝိပဿနာမဟုတ်ဘူးကိုမြင်ခြင်းနာကိုမြင်အောင်လုပ်ထားရင်ဝိပဿနာမဟုတ် ဉာဏ်နဲ့မြင်မှဘာလို့ခေါ်လို့ဝိပဿနာလို့ခေါ်တယ်။အဲ့ဒီဉာဏ်ဖြစ်ပေါ်လာဖို့ရန်အတွက်ရှေ့ကအားကောင်းဖို့လိုလားမလို့ဉာဏ်ဖြစ်ပေါ်လာဖို့ရန်အတွက်မိမိကရှုမှတ်မှုတွေကိုသိပါတယ်ဗျာတပည့်တော်ဒီလိုလေမှတ်လို့ရတယ်ဒါတွေသိတယ်ဆိုရင်ဝိပဿနာနဲ့သိတာလားတွေးပြီးတော့သိတာလား ဟုတ်လားတွေးပြီးတော့သိတယ်ဆိုရင်လည်းပြဿနာမရှိပါဘူးဒါတော့နားလည်ရမယ်နော်ကိုကတွေးပြီးတော့သိတယ်လို့သိကြမှာပဲကိုတွေးတဲ့အတွေးဟာကာမတဏ္ဍာနဲ့စက်တဲ့အတွေးမျိုးမဖြစ်ပဲဓမ္မအပေါ်မှာတွေးနေရင်အကျိုးမရဘူးပေါ့နော်ကိုရှုနေတဲ့ရှုွက်ပေါ်မှာ တွေးနေတာကတစ်ခါတစ်ခါတွေးတတ်ပါလေတွေးနိုင်တယ်သုံးသပ်တတ်တယ်ဒါမကင်းနိုင်ဘူးပေါ့ဘယ်သူမှဒါပေမဲ့အာယုံကိုကြည့်နိုင်တဲ့အခါအတွေးမပါပဲကြည့်တတ်ရင်ပို့ပြီးတော့ကောင်းလာကောင်းလာအတွေးနဲ့တကွာကြည့်တာဒီပြည့်စုံအောင်မသိနိုင် အတွေးမပါဘဲနဲ့ရှင်းရှင်းလင်းလင်းသိစီသိတဲ့စိတ်ကလေးနဲ့ပညာနဲ့ကြည်ခြင်းကပို၍အားကောင်းနိုင်တယ်ပေါ့။နော်အတွေးနဲ့တကွကြည်တာနဲ့အတွေးမပါဘဲကြည်တာဒီကွာမကွာလား။ဒါဖြစ်ရင်တွေးတာကိုတွေးလို့ကဖယ်ရှားရမှာလားလို့ဆိုတော့တွေးတဲ့ဟာကကိုယ်ကဖယ်လို့မှမရ ဖြစ်ရဘူးလေကိုသိတဲ့အချိန်ကသူကတွေးနေပြီမလားသို့တော်လည်းပဲခုနကလိုတရားဉာဏ်တွေကို တွေးနေတယ်မိမိရှုွက်ကိုတွေးနေတယ်မိမိနှလုံးသွင်းစဉ်းကျင်မှုအိစ္ဆလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေတွေးနေတာဒီပြဿနာရေလို့မဆိုလို့တွေးမှပဲတာမတဏဉာဏ်ရောက်လို့ရှိ နော်အဲ့ဒါဉာဏ်စဉ်မှာလေတွေးတဲ့ဉာဏ်ရှိတယ်စင်ကျင်တယ်လို့ပြောတာပေါ့နော်တမန္တနာဉာဏ်အရာဝင်လာရင်စင်ကျင်တဲ့ဉာဏ်လေးဖြစ်လာတယ်ဥစွာပထမရှုမှတ်ရင်းနဲ့လုံးလုံးထွေးထွေးလို့သိနေတယ်နောက်ကြတော့ကွယ်ကွယ်ပြပြသိလာပြီရှင်းရှင်းလင်းလင်းသိလာရ ဒါအတိတိုးတက်လာခြင်းရဲ့လမ်းစာဖြစ်တာပေါ့။ဒါဖြစ်ရင်ဒွိဒါကိုဟောတပည့်တော်တို့ကဘယ်လိုဖယ်ထုတ်ရမလဲ။ဘယ်လိုကံတွေးရမလဲ။တွေးတဲ့အတွေးဟာဘာကိုတွေးတယ်လဲဆိုတာကိုကိုယ်ကနားလည်ဖို့လိုတာပေါ့နော်။ဘုန်းကြီးတို့တွေးတာတွေတွေးပြီးတော့မှမသိဘူးလို့ဆိုရင်အဲ့ဒါကာမတဏ္ဍာနဲ့ဆက်တော့တွေးနေ လောကနဲ့ဆက်တဲ့အတွေ့ပေါ့နော်ကာမတဏ္ဍာနဲ့ဆက်တဲ့အတွေ့ဆိုပမာစကလုံးနဲ့အတိတ်ပဲပြအများကြီးမို့လို့ပြောရဟိုနားလည်ရတာတစ်မျိုးဖြစ်တာပေါ့တချို့ပါဠိစကားရဲ့အတိတ်ပဲနဲ့ပမာလူမျိုးတွေနားလည်ထားတာတွေကတစ်မျိုးတခြားစီဖြစ်နေတာရှိတယ်လေအဲ့လိုမျိုးရှိတယ်ဒါကြောင့်လောကနဲ့ပတ်သက်တဲ့အတွေ့လောကီရေးနဲ့ပတ်သက်တဲ့အတွေ့ဒါရေးသမီးရေးအိမ်တော်ရေးစီးပွားရေး ဒါကိုတော့မတွေးအပ်တော့မမီဝဲအပ်တော့အတွေးများဟုတ်တယ်မလားမတွေးအပ်ဘူးဒါလေဒါတွေတွေးနေတယ်စိတ်ထဲဝင်နေတယ်ဆိုရင်တော့အာမကောင်းသေးဘူးလို့ဒီလိုယူပါမယ်အာကောင်းအောင်လို့ပါလိုက်လို့ဆိုတော့ဒီလိုဩငါမှတ်နေတာဒီဥစ္စာတွေကတော့ရုပ်ပင်နာမည်လားမသိဘူးဟာဒီဥစ္စာတော့ ရှုရမှန်းနဲ့ထင်တယ်ပညာကံဒီပရမတ်ဘူလာပြီးထင်တယ်ဒီလောက်ပြပြလို့ရတယ်လေဒါပြဿနာတွေထည့်စရာမလိုဘူးပေါ့နော်အဲ့လောက်ကလေးတွေးတာကိုအကြီးအကျယ်အကုသိုလ်ဖြစ်တယ်လို့မယူနဲ့မယူနဲ့စိတ်ကိုအေးအေးချမ်းချမ်းထားဒီလောက်ကတော့ယောဂီတိုင်းတွေးနိုင်အောင်တွေးနိုင်တွေးနိုင်တယ်တွေးမိသွားတာကိုပဲအဖြစ်ကြီးတစ်ခုလုံးတကယ်တော့မခံစားပါဘူး နော်ရှုမှတ်အားကောင်းလာလို့ရှိရင်ထိုအကြောင်းအရာများလဲတွေးပါဆိုရင်တော့မှအတွေးတော့အတွေးဝင်ရောက်ခွင့်မရှိတော့ဝင်ကျင်လို့ကိုမရဘူးဆိုတာဖြစ်သွားတာသူကလေရှုမှတ်မှုတက်တက်ဖြစ်လာတဲ့ဉာဏ်ဆိုတာထက်ပိုင်းဉာဏ်တွေကြတော့တွေးပါဆိုရင်တော့မှမတွေးတော့ဘူးသဘောပေါက်တယ်နော် အဲ့တော့အာယုန်တစ်ခုကိုဘုန်းကြီးတို့တည်တဲ့အခါမှာအာယုန်ရဲ့အစကိုတည်တာရှိတယ်အလယ်ကိုတည်တာရှိတယ်အဆုံးကိုတည်တာရှိတယ်တတိကတည်တာလားဉာဏ်ကတည်တာလားစဉ်းစားဖို့လိုလားမလိုဘူးလားတတိကတည်တယ်ဆိုတာပစ္စုပန်ဖြစ်စေအာယုန်ကို စိတ်ကပ်နိုင်အောင်တတိကကြိုးစားပြီးယူလေဟုတ်လားတကယ်ကြတော့အာယုံကိုသိနိုင်တာကပထမသိနိုင်ဘူးပညာကမှသိနိုင်တာဘာကသိနိုင်လဲပညာကမှသိနိုင်တယ်အဲ့ဒီပညာတည်းမှလည်းပဲဘုန်းကြီးတို့ကပညာနှုတ်သေးရင်နည်းနည်းသိပါ ဟုတ်တယ်ပါလားကိုပညာဉာဏ်ကအရေးသွေးမပြည့်ဝသေးရင်မပြည့်ဝသေးတဲ့လောက်ပဲသိမယ်ပြည့်ဝလာရင်ပြည့်ပြည့်ဝဝထက်တန်းကြကြသိမယ်အစာတိအလေတိအဆုံးတိအစာအလေအဆုံးအာယုတစ်ခုကိုသိတဲ့အခါမှာအစာလည်းသိတယ်အလေလည်းသိတယ်အဆုံးလည်းသိတယ်ဆိုရင် အလုံးစုံအကုန်သိတာလို့ပြောလို့ရလားမရဘူးလားအဲ့တော့စပြီးအာထုခါစမှာတော့တဲ့ယုံနံကွဲတဲ့ဉာဏ်ပြီးရင်ယုံနံမနည်းပြောပြနာမရူပဉာဏ်စဉ်ထဲမှာနာမရူပပြိစီကဉာဏ်ယုံနဲ့နာနဲ့ဝိပယပါလိဉာဏ်ရှိတယ်နာမရူပပရိက္ခဉာဏ်ဆိုတာယုံနဲ့နာရဲ့အကြောင်းကျိုးဆက်နွယ်မှုကိုသိသွားတဲ့အသိဉာဏ်ဖြစ်ပေါ်လာတယ် တမာတဏဉာဏ်ဆိုတာကအစလည်းဆုံးသုံးပါလို့သိပြီးတော့အဲ့ဒီအပေါ်မှာစင်ကြင်သောဉာဏ်များခုနလိုခုနကလိုဟိုဒါကအနိစ္စထင်ပါရဲ့ဒုက္ခထင်ပါရဲ့အနတ္တထင်ပါရဲ့လို့ဒီလိုလေးတွေ သုံးတတ်တဲ့ဉာဏ်သည်တမတနာဉာဏ်မှာမြောက်များစွာဝင်တတ်တယ်သူကနော်စာပေကိုလေ့လာလိုက်စားထားရင်အများကြီးကြည်ကြည်ပြန့်ပြန့်ဆင်ခြင်နေတာမျိုးရှိတယ်အဲ့တော့ပထမနာမရူပပရိစေဒဉာဏ်နာမရူပပရိကဟဉာဏ်ယုံဉာဏ်ကိုယ်ကိုယ်ပြပြသိရဲ့ဉာဏ်ကိုယ်ပြပြသိတဲ့ အဆင့်ထက်ပို့ပြီးတော့အကြောင်းအကျိုးနဲ့တကွာသိတာကိုနာမရူပပရိက္ခဏဉာဏ်ဒါနာမေတွေကတော့သိစရာမလိုပါဘူးเนาะတမတနာဉာဏ်ပြီးရင်ဥဒယပယဉာဏ်ဆိုပြီးတော့ဒီလေးဉာဏ်ကတော့မဖြစ်မနေဝိပဿနာဓမ္မတွေကြော်ဖြန့်ရမယ်ဉာဏ်ပေါ့ဒီလေးဉာဏ်ကလေဒီလေးဉာဏ်ကနေအထက်ကတော့အင်အားကောင်းသွားပြီဥဒယပယဉာဏ်ဆိုတာ ဖြစ်ပြမြင်နေနေအစနဲ့အဆုံးကိုမြင်သွားတယ်အဲ့တော့အလေလေးပဲမြင်တာကိုဒါရေပုံရတော့ဒီတိုင်းလို့ဆိုလို့အလေလေးပဲမြင်တာကဘာလို့နာမရူပပြိစေကနာရှုစမှာတော့အလေလောက်တာအာယုံဤအလေပိုင်းတာကိုသိနိုင်တယ်ပစ္စယပရိက္ခဟညာမှာကြတော့အလေနဲ့အစကိုသိတယ်အဆုံးမပါ ဒါကြောင့်တချို့ကအဆုံးသက်ကိုရှုမရဘူးလို့ပြောတာပေါ့ရှောက်ထားတဲ့အခါတပည့်တော်တိတော့တိတယ်ဆုံးသွားတာမသိဘူးဖျားဆိုတော့သူကဘာညာရောက်နေတော့နာမရူပပရိက္ခဟဉာဏ်ကြောင်းကျိုးသိမြင်သောဉာဏ်ရောက်နေပြီသဘောပေါက်လားအဲ့ဒီကနေတဲသွားလိုက်တဲ့ခါကျတော့အစလည်းသိအလယ်လည်းသိ အဆုံးမဲ့တည်သွားသောဘာဉာဏ်ရတယ်။တမ္မာတဏဉာဏ်ကိုရောက်သွားတယ်။အဲတမ္မာတဏဉာဏ်ရောက်တဲ့အခါကျတော့တဆင့်တက်ထပ်ရှုတဆင့်တက်လိုက်တဲ့အခါကျတော့ဖြစ်ပြမြင်တဲ့ဉာဏ်ဥဒယဘယဉာဏ်အစနဲ့အဆုံးကိုမြင်သွားပြီ။အလင်းမပါ။အဲ့ဒီကနေတက်လိုက်တဲ့အခါကျတော့ဘယဉာဏ်ဘယဉာဏ်ကတော့အာယုံရဲ့အဆုံးကိုပဲ ပြက်ကိုပဲမြင်တော့တယ်အစလည်းမမြင်တော့ဘူးအလယ်လည်းမမြင်မမြင်တော့တာမဟုတ်ဘူးနော်မမြင်တော့တာမတွေ့တော့တာမဟုတ်ဘူးသူဉာဏ်ကလိုက်နိုင်လာတဲ့ခါကျတော့အပြက်ပဲရှိတယ်တိတ်ပြီးတော့အာယုံရဲ့သဘောကိုပြည့်ပြည့်စုံစုံလိုက်နိုင်တဲ့ခါကျတော့သူ့ရဲ့ဟောပေါ့ speak ကိုတိသွားတယ်ဒါပဲရှိတယ်ဒါပဲရှိ မန်တော့သူမြင်ခဲ့ပြီးပြီအလဲမြင်တယ်အစနဲ့အလဲကိုမြင်တယ်စလေဆုံးမြင်တယ်အလဲပြောက်သွားတယ်ဖြစ်တယ်နဲ့ပြတ်တယ်အစနဲ့ဆုံးမြင်တယ်နောက်တော့အဆုံးမမြင်တယ်ပြက်တည်ကြီးပဲမြင်တယ်ဒီလိုမြင်ပုံလေးတွေသူကသူပွာသွားတဲ့ခါမှာဒါကြောင့်မို့ဘုရားပြောတာပေါ့အာမေရှုရှုရှုတဲ့အချိန်မှာကိုကဘာမှမတတ်မှတ်ပါနဲ့ငါဘာပဲမြင်နေဟိုလားမသိဘူးဘာပဲမြင်နေ ဉာဏ်စဉ်ကအဲ့လိုသွားတယ်မြင်ပုံကအဲ့လိုတွေရှိတော့ကိုယ်နားမယ်တော့မလန်းသိနားလန်းသိတော့မန်မာတာတွေထက်တက်တက်မမရှုရာရှိတာကို ဖြစ်သမျှကိုစိတ်ထဲကဆိုအပေါ်ကလေးမရှိတာဒီတိုင်းပဲရှုပါနော်ဉာဏ်စဉ်တွေကဒါဘဟုတုတ္တအနေနဲ့ပြောပြတာဒါတွေကိုစဉ်းစားဖို့ မလို့ဘူးကြုံလာရင်ဒါတွေမသိထားဘူးဆိုရင်သူကဟိုစိတ်ထဲမှာလမ်းမများရောက်နေကလားစိုးရိမ်စွာဖြစ်တတ်တာပေါ့နော်ဒါကြောင့်မို့ဒါတွေထည့်ပြီးတော့ပြောပြလीနားလည်ပါတော့ဝိပဿနာရှိတယ်ဆိုတာခောက်ဆံနဲ့ပြန်လို့ပဲနေနိုင်မြင်လိုက်တယ်နော်ဘာလို့နေနိုင်မြင်လိုက်ဖြစ်နေသတော်တေချာစဉ်းစားနော် ုန်းကြီးတို့တရားရှိမှတ်တာသည်အနိစ္စလက္ခဏာသိမြင်အောင်ကြိုးစားဒုက္ခလက္ခဏာသိမြင်အောင်ကြိုးစားဟုတ်တယ်ပါလားအနတ္တလက္ခဏာသိမြင်အောင်ကြိုးစားတာဆိုဒီသုံးခုလုံးဟာကောင်းတာပါပါလို့အနိစ္စဖြစ်ပြီးပြည့်နေတာလေအကောင်းမပါဘူးဒုက္ခဖြစ်ပြည့်နေဆက်နေတာဘာမှလွန်ဆန်လို့မရဘူးအနတ္တကိုယ်သဘောတည်းဘာမှမဖြစ်ဘူး ဆိုအနိစ္စဒုက္ခအနတ္တဆိုတဲ့နာမည်တွေကကောင်းတာပါများပါတယ်အကောင်းတွေ့ဖို့မမျှော်လင့်နဲ့လူဟုတ်တယ်အကောင်းတွေ့ဖို့မျှော်လင့်နေကာမစ္ဆန္ဒနိဝရဏအမျောစိတ်နိဝရဏကမ္မထိုင်အာယုံကိုအာနေကမ္မထိုင်ကိုအာနေစေတတ်တဲ့နိဝရဏတရားစုတွေဝင်ရောက်လာပြီရှုမှတ်တဲ့ခံမှာလိုခြင်းစိတ်တွေ ဖြစ်ခြင်းစိတ်တွေတွေ့ခြင်းစိတ်တွေများလားမများဘူးလားနော်လူခြင်းစိတ်လည်းများတာပဲဖြစ်ခြင်းစိတ်လည်းများတာပဲတွေ့ခြင်းစိတ်လည်းများတာပဲအဲ့လူခြင်းစိတ်မြင်ခြင်းစိတ်တွေ့ခြင်းစိတ်ကကိုကအကောင်းလို့သတ်မှတ်ထားတဲ့ဟာလေကိုကမြင်ချင်တာတကယ်အကောင်းမဟုတ်နော်အမျိုးစိတ်ကလေးနဲ့ပေါ့ နာတာလေးများပြေချိန်ပြောက်သွားပါမလို့အဲ့ဒါပါပဲကာမစ္ဆန္ဒနိဝရဏဝင်လာပြီပြောက်သွားရင်တော့အယံကိုပို့ပြီးအေးချမ်းသွားမှာပဲကာမစ္ဆန္ဒနိဝရဏပြောက်သွားတော့အိုးကောင်းလိုက်တာသူမတရားတွေတွေ့တယ်လွယ်မှားစွာထင်တာကကာမစ္ဆန္ဒနိဝရဏလေးဖြစ်သွားပြီတတိထားဖို့ အထက်တက်လို့မရတော့ဘူးပညာဉာဏ်ကို အာနေအောင်ပြုတတ်တဲ့နိဝရဏတရားကြီးကာမိသန္တာနိဝရဏလောဘကိုကုစားပြုတာပေါ့နော်အာကုစားပြုတယ်လို့လောဘကိုကုစားပြုတယ်ပြာပါဒနိဝရဏကျတော့စိတ်မချမ်းသာဘူးသူကအပြစ်မှလေစီးပွားရေးပြည့်လို့စိတ်မချမ်းသာတာ တရားရှုရင်းနဲ့ကိုသူကစိတ်မချမ်းသာဖြစ်နေတာဟုတ်တယ်မဟုတ်လားဘာဖြစ်လို့စိတ်မချမ်းသာဖြစ်နေတာလဲတရားရှုတာစိတ်ချမ်းသာရမှာပေါ့တပည့်တော်ထိုင်လိုက်တာတဏှာကြီးလုံးဒုက္ခရောက်လိုက်တာဗျာတရားလေးဖြူစိတ်လေးချမ်းသာအဲတရားရှာတာဟာစဉ်းစားနော် သူဘယ်လိုထင်တော့တရားမှတ်ရတာကိုဒုက္ခခံရတယ်လို့သူမထင်ဘူးလားဘာဝင်နေတော့ပြာပါဒဝင်နေတယ်ဘာဝင်နေတာထလည်းထားလိုက်ရောသိချမ်းသာရောဆိုတော့တရားဆိုတာဘာမှမဟုတ်ဘူးဒုက္ခပြီးရုံတွေ့တယ်လို့ဒီလိုထင်သွားတာပေါ့ထင်သွားနိုင်တာပေါ့နော်ပြာပါဒနိဝရဏတွေဝင်နေတယ်တဲ့ ကိုဖြစ်ချင်တာဖြစ်ခွင့်မရတော့စိတ်ဆင်းရဲတာကိုတွေ့ချင်တာမတွေ့ရတော့စိတ်ဆင်းရဲတာကိုမြင်ချင်တာမမြင်ရတော့စိတ်ဆင်းရဲတာကိုဖြစ်ချင်တဲ့ပုံစံရအောင်ဖန်တီးတယ်အဲ့ဒီဖန်တီးတဲ့အဆင့်ကိုမရောက်တဲ့အခါကျတော့စိတ်ဆင်းရဲတာဒါပိုးနေတာအများကြီးလိုနေတာလည်းအများကြီးเนาะအဲ့ဒါကြောင့်အပိုးအလိုမရှိတာရေးကြည့်ရမကြည့် ဖြစ်သမျှကိုစိတ်ထဲကဆိုအဖို့အလိုမရှိတာအခုကိုဆရာတော်ဖျင်းပြဆိုတာနော်ဖြစ်သမျှကိုစိတ်ထဲကဆိုအဖို့အလိုမရှိတာခုနကဗျာပါဒနိဝရဏသည်ကိုယ့်ရဲ့ပညာဉာဏ်ကိုအာနေအောင်ပြုတတ်တယ်ကမ္မထာအာယုကိုအာနေသွားစေတယ်ဆိုတာကကိုယ့်ရှုွက်ထဲမှာပဲဖြစ်ချင်တာတွေကလွမ်းမိုး ဖြစ်ချင်တာမဖြစ်ရတဲ့တွေ့ချင်တာမတွေ့ရတဲ့ကိုသတ်မှတ်တဲ့အတိုင်းမဖြစ်တဲ့เนาะအလိုမကျမှုတွေလွမ်းမိုးလာတဲ့ခန္ဓာတော့နိဝရဏတရားဆိုးတွေပဲဝင်ပြီးတော့နောက်ပြတဲ့အတွက်ရှေ့သွားလို့မရဘူးနောက်ပြန်ဆုတ်စီတယ်သူကလေအာနေအောင်ပြုတယ်ဆိုနောက်ပြန်ဆုတ်စီတာเนาะနောက်ပြန်ပြန်ပို့တဲ့တရားဆိုးတွေနိဝရဏတရားဆိုးတွေ ပြီးရင်ထိနာမေတ္တာနိဝရဏတဲ့ဒါတော့သိတယ်ပါလားဒါလည်းထိနာမေတ္တာဟဲ့ယောဂီတွေရဲ့မိတ်ဆွေထိနာမေတ္တာဆိုဘယ်လိုမိတ်ဆွေရောယောဂီတို့ဤမိတ်ဆွေခင်လားတို့လည်းယဉ်နီးလားယဉ်နီးယဉ်နီးကြဟမ် မမောင်ကဘုန်းကြီးပုံနေရိုက်ပြီးပို့တယ်ဘုန်းကြီးနဲ့အဲ့ဒီမှာကြည်လိုက်စမ်းပါလေဘုန်းကြီးယောဂီတွေဆိုပြီးတော့တယောက်ချင်းစီရဲ့ပုံနေရိုက်ပြီးပို့တာဗျာဘုန်းကြီးကတော့မပြောပါဘူးဘုန်းကြီးရဲ့လို့ပြောတာဟမ်ဘုန်းကြီးကလည်းမစတာတယ်သူက long long ဆိုဖာသာမလေးဘာတွေပို့ထားတာ မင်းသမီးပုံနဲ့ပို့ဟမ်အကုန်ရိုက်ပို့တာပဲဘယ်သူအိမ်နိုင်တယ်ဘယ်သူတန်းတယ်ဘယ်သူစောင်းတယ်ဘယ်သူရွေ့တယ်ဆုံးတော့ဆုံးတော့အဲ့ဒါတိတာနော်အကုန်ပို့တယ်ကောင်းလားကောင်းလားအဲ့ဒါဘုန်းကြီးလည်းသိရတာအော်ငါရောကြည့်မိတ်ဆွေများလိုက်တာဟုတ်တယ်မလား မိတ်ဆွေများလိုက်တာခင်ကြတယ်ထိနာမိတ်တာနဲ့မိတ်ဆွေဖွဲ့ထားတာကိုဟုတ်တယ်မလားအဲ့ဒါလေးပဲကမ္မထံပညာကိုအားနည်းအောင်ပြုတတ်တဲ့တရားစုတစ်ခုပဲဘာမှမဖြစ်တော့ဘူးလေအင်္ဂိုက်သွားပြီဆိုရင်တော့ဘာမှမဖြစ်တော့တတိလည်းမဖြစ်တော့ဘူးသမာဓိလည်းမဖြစ်တော့ပညာလည်းမဖြစ်တော့အကုန်လုံးဘာမှမဖြစ်တော့ဘူးဆိုတဲ့အခါကျတော့ အင်မတန်ကိုဆုပ်ယုပ်စေတတ်တဲ့ကမ္မထံကိုဆုပ်ယုပ်စေတတ်တဲ့တရားဆိုရဲမပါလားမပါဘူးဥဒိစ္စဥပု္ပ္ပစာပြန့်လွင်တဲ့စိတ်တွေနောင်တပူပန်တဲ့စိတ်တွေပြန့်လွင်နေမတည်ငြိမ်ဘူးစိတ်တွေကကိုရောက်တည်ရောက်ဘူးရောက်တည်ရောက်အဲ့လိုရောက်နေတဲ့အတွေးတွေပေါ့နော်အတွေးတွေကဥဒိစ္စခေါ်တယ်အာနေအောင်လုပ်တတ်တယ်သူ့လည်းကန့်တွယ်ဖို့လိုလား ဒါတွေကဝင်တတ်တယ်ဝင်မှန်းသိဖို့လိုတာဝင်မှန်းသိရင်သူ့ကိုချက်ချင်းဟိုပေါ့သူရန်သူကိုစောင့်ပြီးတော့ဖမ်းတယ်လို့ဖမ်းနိုင်ဖို့လိုတယ်မြန်မြန်ဖမ်းပေါ့နော်မြန်မြန်ဖမ်းကိုယ်စိတ်ထဲမှာကိုယ့်ရဲ့အာယုန်ထဲမှာဒါတွေဝင်လာပြီးကာမိစန္ဒဝင်နေတာငါရှုမှတ်တာကာမိစန္ဒတွေဖြစ်နေတယ်ငါရဲ့ရှုမှတ်မှုထဲမှာဗျာပါဒတွေဖြစ်နေတယ်ထိနာမိတ္တတွေဖြစ်နေဆိုမြန်မြန်ဖမ်းပြလိုက် မြန်မြန်ဖမ်းပြီးတော့တတိနဲ့သာကြကြမမရှုလိုက်ရင်သူကလည်းတရားပြန်ဖြစ်သွားတာပေါ့လွတ်ထားလို့မရဘူးလို့ဆိုတယ်ဝင်တက်တယ်ဝင်နိုင်တယ်ဝင်လဲဝင်တယ်ဘယ်လိုမှဆိုဝင်တယ်ပေါ့နော်ဒါကတော့ဒီကနေ့ဖြစ်ဆိုရင်ကိုယ်ဝင်ညာတာပေါ့တရားသမားလေးပညာအမြဲတမ်းအားကြီးတဲ့လူမှဒါတွေကိုကြုံဖြတ်နိုင်တာတတိနဲ့ဒါလိုက်ကြုံဖြတ်သွားတာဒါတွေကဝင်ရမယ်လို့မဆိုလို့ဘုရားဝင်ကြမှလည်းဝင် အားကောင်းတဲ့ပုဂ္ဂိုလ်တွေကြတော့ဝင်ခြင်းမဝင်မယ်ဝင်ရမယ်လို့ဆိုလို့ဝင်တတ်တယ်လို့ပဲပြောတာကာမစန္ဒာနိဝရဏပြာပါဒနိဝရဏထိနာမိတ္တာနိဝရဏဥဒ္ဒစ္စပုဂ္ဂုစာနိဝရဏပုဂ္ဂုစာဆိုတာလည်းပဲနောင်နာနေပေါ့နော်။ဟောငါဆိုးဆိုးတော့ငငယ်တော့တော့ဒီတရားလေးခုကြတော့ငါမလုံနိုင်တဲ့အချိန်ကြမှာ ကံကလည်းထိုင်းဉာဏ်ကလည်းထိုင်းအဲ့ဒီချိန်တန်းမှာငါလွတ်မိလေခြင်းဒီလိုလေးပေါ့ဒါကတရားအပေါ်မှာနောင်တဖြစ်တာကောင်းတယ်လို့တော့တော့ဒါပေမဲ့ကောင်းတဲ့အလုပ်ဆိုတာဘယ်တော့မှနောက်ကျတယ်လို့မရှိဘူးရုပ်တဲ့အချိန်အနေစပြီးအကျိုးထူးပြီးပါရမီရှိပြီလို့မှပါဝိပဿနာနဲ့ထိတွေ့ခွင့်ရတာဒီဘုရားသာသနာ ပြည့်ပြည့်ဝဝထိတွေ့ခွင့်ရတာနဲ့တူပါတယ်။သီလသာသနာလောက်နဲ့တွေ့ရင်ဘုရားသာသနာနဲ့တွေ့တယ်လို့ခေါ်သေးဘူး။တမာတိသာသနာနဲ့တွေ့ရင်လည်းဘုရားသာသနာနဲ့တွေ့တယ်လို့မခေါ်သေးဘူး။ဝိပဿနာလွတ်ခွင့်ရမှဘုရားသာသနာနဲ့ထိတွေ့ခွင့်ရတယ်လို့ဆိုလိုတယ်။ဟုတ်လား။ကံကောင်းကောင်းတာတွေလို့ပြောတာ။ဘာနဲ့တွေ့ခွင့်ရတာ။ဘုရားသာသနာ နဲ့တွေ့ကြရတယ်အဲ့ဒီဒီမှာမှာခုနကဉာဏ်စဉ်တစ်ခုဖြစ်တဲ့တမတနာဉာဏ်ရဲ့ဥဒိယဘယဉာဏ်ရဲ့မှာဘလို့ဖြစ်လာလဲဆိုသူကအတွေးတွေအများကြီးဒီ ဟိုတမတဏညာမှာကြတော့အနိစ္စပဲထင်နေငါရှိဒါဓာတ်ကြီးလေးပါလားမသိဘူးဒီလိုလေးလျှောက်တွေးနေတာပေါ့နော်ငါတော့ဝေဒနာကိုကြော်နိုင်ပြီထင်တယ်လို့ကြာပူတာတဲ့ဟာတွေအကုန်လုံးတွေးတယ်အလုံးမလုံးတော့ဘူးတွေးတာကများနေတယ်အဲ့ဒီအတွေးကိုလွတ်ထားလို့ရှိရင်တော့တရားအတွေးပဲဖြစ်ပါစေကြည်ကြည်ပြည့်ပြည့်တွေးတတ်တာ ပြိဿသမုပ္ပါဒ်တွေတွေးမယ်ပဋ္ဌာန်းတွေတွေးမယ်သူဘာတွေသိထားတယ်သိထားတာတွေတွေးမယ်နောက်ပြီးတော့မှတခါသတိပဋ္ဌာန်တရားတွေတွေးမယ်မမှတ်တော့ဘူးတဲ့တွေးတာတွေအယံများနေတယ်ဆိုရင်အဆင်ပြေပါ့မလားတွေးတော့တွေးတွေးတာကိုလည်းသိပါစေဟုတ်လားငါတွေးနေတာလားရှုမှတ်နေတာလား တရားဥစားပေးရမှာတော့ရှုမှတ်တာကိုဥစားပေးရမယ်ဉာဏ်စဉ်အရာတွေးနိုင်တယ်အတွေးပေါ်တဲ့ဉာဏ်စဉ်တရားအပေါ်မှာပြန်ပြီးတော့တွေးတဲ့ဉာဏ်စဉ်တွေပါလေအဲဟိုမမားဘူးလမ်းမမားဘူးလို့ဒီလိုကိုကိုကိုယူဆပါเนาะဒီလိုတွေဖြစ်ပေါ်လာရင်ငါတို့သွားပါပြီလို့ဒီလိုမယူနဲ့တွေးနေဆိုတာသိပြီးတဲ့အခါကျတော့ငါအတွေးကိုဦးစားပေးမလား ရှုမှတ်မှုကိုဦးစားပေးမလားပုဂ္ဂိုလ်ကိုဆုံးမပြီးတော့ဘာကိုဦးစားပေးမလဲရှုမှတ်မှုကိုဦးစားပေးမယ်နော်တမတဏဉာဏ်မှာ တွေ့တတ်တယ်လူကလည်းအဲ့ဒီချိန်မှာဟိုဝေဒနာတွေလည်းမြောက်များစွာပေါ်တတ်တယ်အလင်းရောင်တွေလည်းတွေ့ရတတ်တယ်ဟိုလင်းဒီလင်းတွေတွေ့ရတတ်တယ်တမာတိအားအထိုက်လျောက်ရှိလာပြီ ဖြစ်တဲ့အတွက်အယောင်ဆင်းတွေလည်းတွေ့တတ်တယ်သူကဘွားရောင်ကြီး အဲ့ဒီမှာဘာတွေတွေ့တတ်သေးလဲဆိုတော့အမျိုးမျိုးအဖုံတော့ကိုယ်စိတ်ကအရန်ကိုဟိုဟာဖြစ်တဲ့ခါကျတော့လေဟိုဝေဒနာတွေလည်းအဲ့ဒီအချိန်မှာမြောက်များစွာပေါ်တတ်တယ်။ဒါကြောင့်ဝေဒနာပေါ်တိုင်းလည်းပဲဝေဒနာလေဒီအောက်ပိုင်းညာမှာပေါ်ပြီးတော့မှဥဒိယဗျာဉာဏ်တို့ဗျာဉာဏ်တို့အဲ့ဒီဟာတကယ်ဉာဏ်တွေကိုချိုးတက်သွားတော့အထက်ပိုင်းဉာဏ်ဉာဏ်တွေပြန်တွေ့တတ်တယ် ဆိုတော့ဝေဒနာတွေတွေ့တိုင်းလည်းပဲတရားမရတော့ဘူးလို့ယူမယ်။အောက်ပိုင်းဉာဏ်ကြီးအားလုံးဝေဒနာနဲ့နမလုံးဝတဲ့ဉာဏ်ကြီးကြည့်တယ်နော်။အဲ့လိုနမလုံးဝတဲ့ဉာဏ်ကြီးကြည့်ပြီးအဲ့ဉာဏ်ကနေကြော်တက်သွားပြီးဝေဒနာတွေကင်းပြီးတော့ဥရိယပယဉာဏ်အရင်ပိုင်းဆိုလို့ရှိရင်ဝေဒနာမရှိတော့ပီတိတွေပတ္တတိတွေဘယ်တော့မှမခံစားဘူးလေခံစားမှုတွေအတ္တအေးချမ်းတာတွေဒါမျိုးတွေကြုံလာရတယ် တွေ့လာရတယ်အများကြီးအယောင်အလင်းနေเนาะအာဘယ်တော့မှလူပြည်နဲ့ပြည်ပဲစီးစိမ်ထဲမှာမလဲနိုင်တဲ့ဤချမ်းမှုမျိုးတွေပီတိတွေเนาะဘုရားဖူးရတာတွေတရားနာတာတွေဆွမ်းလောင်းရတာတွေဆိုတဲ့ပညာတည်းလေအဲ့ဒီအချိန်မှာပေါ်သေးတာဗျာသိလားဒါကြောင့်ပညာကလည်းလုံးဝစင်တာမဟုတ်ဘူးပေါ်လေပြဿနာမရှိဘူး လို့ဘုရားဘုရားလေးနည်းနည်းလေးစိတ်ကလေးညွှန်လိုက်တာနဲ့ကိုကလေဟိုဘိုးဘွားအောင်စဉ်းစားလိုက်တာနဲ့ဘိုးဘွားအောင်နဲ့သွားတွေ့တာလေအဲ့လိုမျိုးပေါ့နော်ရွှေဦးကြီးရခြင်းနဲ့ဒီကမာကြီးလည်းရွှေဦးကြီးပြီးတဲ့လူနဲ့တွေ့တာလေဟုတ်တယ်ပါအဲ့ချိန်မှာသူကစိတ်ကြီးညွှန်လိုက်တဲ့အခါကျတော့လေအဲ့ဒီလူတွေသွားသွားတွေ့တယ်ဒီမကြီးတယောက်ကအဲဦးကြီးတို့လာပြီးတော့ ညကြီး12နာရီလာလို့လေအဲဦးစင်းလေးတွားကြည့်လို့ပါလည်းမသိဘူးမကြီးကရှင်ပြားရှင်ပြားလို့ပေါ်နေတယ်မင်းတွားကြည့်လို့ပါလေရှင်ပြားတဲ့တပည့်တော်လည်းဘယ်သူမှမပြောနဲ့ဆိုပေမဲ့ရှင်ပြားကိုပဲဖြတ်မတယောက်တည်းလေကြောက်တာဖရာလေဘာဖြစ်လို့လဲတကယ်ကြီးညိုက်တယ်ကောင်ကျော်ဘာလာလက်ထားလေအဆောင်ကြီးအများကြီးလို့ဒီလိုတဘာဆောင်လေ ဘယ်သူမှမပေါ်သူတယောက်တည်းလာဘုန်းကြီးအဆောင်ဒါဦးစင်းရဲ့တကားသွားဖွင့်ပြီးတော့ဆရာတော်နဲ့တွေ့ကြတော့ဟာဒီဒီချိန်ဘယ်နဲ့ဆရာတော်နဲ့တွေ့ကြတာတော့အရေးကြီးရှော့ဆရာရှိတာမပြောလို့လည်းမဖြစ်ဘူးရက်ကူးသွားလို့လည်းမရဘူးပဲဆန္ဒနာရထူးတာစီနော်အဲ့ဒါလည်းကပြောပါအောင်ဘယ်လိုလုပ်ဆိုအရှင်ဘုရားဒီเจ้าမှာတဲ့ညာဝင်ကြီးတပင်ရှိ အဲ့ဒီညာနေငါရုပ်ပစုံနဲ့ကြည့်ရတပည့်တော်ရွှေကိုးလာပြီးတာနင်ဘဒုမှမပြောပါအဲဒီလိုလာတယ်နော်ဘယ်ချိန်ဘယ်ချိန်ဆက်နေနိုင်တော့ခင်ဘယ်တော့မှလာတူးလို့ရှိရွှေအိုးကြီးနဲ့နာပေးမိအဲဒါနဲ့ပစ္စည်းပဲဒါပေမဲ့လည်းသူများကိုပြောလို့မရဘူးသူမကြီးဟုတ်ရဲ့လားဆို သူကစိတ်ဆန္ဒသိလို့နေ၁၂နိုင်ငံလဲထိုးနေအရှင်မြတ်ဘာဘာပြန်တခုတော့တယောက်လဲကြောက်လို့ဘာပြန်ဆိုတော့ဒုက္ခပါပဲကျုပ်ဘူးတယ်နော်ကိုတွေ့နော်ရွှေဦးကြီးလာပြီးတာလေဒီနေ့တော့ရွှေဦးကြီးပြီးမဲ့လို့တွေ့ရှိလားမညောင်ငယ်ကြီးရှိတယ်ဘောဒီညောင်ငယ်ကြီးအောင်ပါလေဘုန်းကြီးပေါ်သားမပေါ်နဲ့ သူများပြန်ဒီကောတစ်ချက်သွားပြင်နေလောက်ကရအောင်အေးတကယ်လေးအဲ့ဒါနော်နောက်ခံကြတော့ဦးစင်းလေးနဲ့ဒီလိုပေါက်ပြားလေးနဲ့လိုက်ခဲ့တယ်မှာဆိုတော့ကိုကြီးရောဦးစင်းလေးရောဘာဖြစ်သွားပြီလေသူကတရားပဲဟဲ့တို့ဘယ်ဖြစ်မှာတော့နင်းចောင်းသားတွေနဲ့သွားဆိုတော့ចောင်းသားတွေပြောလို့မဖြစ်ဘူးဖះလေဒါဘယ်သူမှသိလို့မဖြစ်ဘူးလေဘာဖြစ်လို့ရွှေကိုကအတော်ကြီးတာ အဲအဲ့ဒါနဲ့ဘုန်းကြီးတော်လိုက်ပါဘူးကျန်ကျန်ဆန်းဆန်းဦးစင်းလေးမြင်လိုက်ပေါ်လာစိတ်ချမ်းသာအောင်အဲမယူသွားရင်ကံကောင်းပေါ့နော်အတွေးတွေတော့လိုက်ရင်လည်းကြောက်စရာကောင်းတာကောင်းတာအဲ့ဒါတခါလေဝတ်တူရဲ့ဘာမှလည်းမတွေးနောက်တော့ပြန်လာတော့ပြောတယ်တပည့်တော်မားပြီဗျာမာမားလာရှင်ပြားကိုပြောမိတာပြန်လာ ရှင်မယားကိုပြောလို့ဒူရီတော်ကြီးရှိဘူးမယားအဲ့လိုဖြစ်သွားတယ်ကိုပါတရားကံဖြစ်သွားတာဘာနော်မနဲ့ကြတော့တရားမထိုင်နိုင်တော့ရွှေဦးမရလို့ငိုးနေတယ်အဲ့ဒါဒီမိုက်တရားလာမထိုင်ဘူးလို့ဘာဖြစ်လို့လဲသွားကြည့်စမ်းတော့ဆိုရှင်ပြားတဲ့ သူကအခုတော့ပြောပြီးတယ်မထူးပဲငါနင်တို့လည်းပြောလိုက်တော့ငါရွှေကိုရမယ်ဟာဘုန်းကြီးကပြောလို့မရတော့ဘူးဆိုပြီးတော့တိုင်းကုန်နေတော့တာအဲ့ဒါနဲ့ကပြန်လွတ်လိုက်တော့ဒီကိစ္စကလည်းရှင်းနိုင်ဘူးသူအိမ်ကပြန်ပို့လိုက်တော့တရားလည်းမထိုင်ခိုင်းတော့လဲဆိုပြန်ပို့လိုက်နော်နောက်တစ်ခါကျတော့အင်းငါတော်ပြောမှန်းနေနေနော် ဒကမကြီးကတရားလျှောက်ပါဆိုတာတရားမလျှောက်ဘူးသူကမကြီးတရားလျှောက်ကိုရှိတယ်မတားလေးတွေပဲလျှောက်တော့ထင်တာမြင်တာတွေမလျှောက်ပါဘူးရှင်များပြောတယ်လေတဲ့တွေးရင်တွေးလို့ရပါလေဆိုတဲ့ဘောကိုပြန်လဲအင်းကဲထားလိုက်ပါတော့လေကဲတွေးတယ်ဆိုတော့တပည့်တော်တွေးတာမဟုတ်ဘူးတဲ့တပည့်တော်ကတခါတည်းတရားမှတ်တယ်ကောင်းလာတဲ့အခါ ဝိဖြူစင်ကြယ်နဲ့သူတော်စင်ကြီးကတပည့်တော်စီလာကြွလာဟုတ်လားဘာလီပြီးလို့ဘာလီပြောတော့တန်ဖို့ဒီဂါထာတွေတပည့်တော်သင်ပေးတာတပည့်တော်လေ့ရတယ်အဲနေအရင်ကလေးကရတာပေါ့ဗျာအရင်ကလေးကတော့ရတာပေါ့ဗျာတဲ့ဒါပေမဲ့မိတိတိဖြစ်မှာအခုလွတ်ရတယ်သူကအဲဒါပေမဲ့ကိုကတမာတိတိအားကောင်းလိုက်ရင်ကဟာပြီးပြန်တတိယတတပဲလေ ဟိုဟိုဝိဖြူစင်ကြယ်မလို့ပါဘူးဟုတ်တယ်မလားအဲ့တော့ဝိဖြူစင်ကြယ်ကြီးဟာတဲ့တပည့်ကိုခေါ်သွားတယ်ဗျာဘလို့ခေါ်သွားတယ်တော့ကားနဲ့လားမဟုတ်ဘူးကောင်းကင်ကပြန်ရတာတဲ့တပည့်တော်ပါတယ်ဘယ်သူနဲ့ပြန်တော့ဆိုအဲ့ဒီဝိဖြူစင်ကြယ်အဖိုးကြီးနဲ့ပြန်ရတာတဲ့ပြန်ပြီးတော့ဘယ်ခေါ်သွားလို့လို့ဆိုအာလိုင်ကူကြီးထဲမှာဗျာတဲ့အင်မတန်သားရတယ် စမ်းကြောင်းဒီဒီရောအဲ့ဒါပန်းနေရလဲပွင့်နေတာတဲ့အဲ့ဒီထဲမှာတစ်သီးတွေကလဲစုပ်ပဲတဲ့တပည့်တော်တစ်သီးတွေကျွေးလိုက်တာတဲ့တပည့်တော်အရန်ကိုပီတိဖြစ်တယ်တခါမှမရောက်ဘူးလေနေအရန်ตาရတယ်ပေါ့နော်တကယ်ကိုတခြားကဘာတစ်ခုကိုရောက်သွားတကယ်သူပဲတဲ့အဲ့လိုပြောတဲ့သူကအဲ့ဒါနဲ့ပဲတဲ့တပည့်တော်ကအဲ့ဒီပန်းချန်ကြီးထဲမှာ တခြင်းနေဆိုဟာလားအစာတွေစားအဲ့ဒီလိုလုံနေလို့မောင်းခောက်လို့ဗျာတဲ့အဲ့ဒီတွေ့ရပျောက်သွားတယ်တဲ့အင်းကိုလည်းဘာဖြေရမှမသိဘူးဖြစ်သွားတာနော်သူကလည်းအဲ့ဒါကိုတဲ့သူဟိုဒါဟာသူတွေးတာမဟုတ်ဘူးတဲ့တကယ်ကိုသူမြင်တာတဲ့တရားထိုင်ရင်လည်းသူမြင်တာအဲ့တော့ဘုန်းကြီးကအေးနေ ဓမ္မကြီးအဲ့ဒီဥစ္စာကြီးကမတွေးတာကောင်းတယ်ဆိုလို့ရအောင်တွေးတာမဟုတ်ဘူးကြောက်စရာကောင်းတယ်နော်ဒီဥစ္စာတွေးတာတွေးတာမဟုတ်ဘူးလို့ကိုယ့်ရဲ့ဉာဏ်ထဲမှာတကယ်ထင်လာတယ်လို့ယူမှားသွားတာလည်းရှိတယ်စိတ်ကူးခြင်းကယူတတ်တယ်ဒါတရားမှတ်ပါဆိုမမှတ်ပဲနဲ့ရှောက်ကြည့်နေတာဟုတ်ဟုတ်တယ်မဟုတ်လားအဲ့ဒါတွေကအဲ့ဒီအတွေးကတွေးကောင်းတဲ့အတွေးလားမတွေးကောင်းတဲ့အတွေးလားမတွေးကောင်းတဲ့အ ကိုကတွေးရမှာပါလေတွေးရမှာတော့ဒီယုတ်တရားနာတရားတွေဟုတ်လားမဟုတ်ဘူးလားဟုတ်လားဒါကပညာတာပရမတာဒီလိုတွေးတာပြဿနာမရှိဘူးလေမတွေးကောင်းတဲ့အတွေးတွေလောကီရေရာတွေရှောက်တွေးပြီးတော့အဲ့ဒီလိုမျိုးရှောက်တွေးနေတယ်ဆိုရင်ဒါမြန်မြန်ထွက်ပါမြန်မြန်ရှုမှတ်ပါဒါတွေစိတ်ကူးကျင်တာပေါ်တယ်ဒါကကြတော့လေစိတ်ကူးကျင်တာကလည်းစိတ်ကူးကျင်တယ်ဆိုတဲ့အတိုင်းစိတ်ထဲကတကယ်ဖြစ်တဲ့ပုံသဏ္ဍာန်မျိုးဖြစ်တယ် အဖုန်းကြီးကတော့ပြောလိုက်တယ်ဒီကမကြီးအဲ့ဒါဘာဖြစ်တော့သိလားလို့အဘာဖြစ်တော့ဖရားတဲ့ဒါတွေးတာပါလို့ဆိုတော့တမ်းခံဘူးတဲ့တွေးနော်ကမ္ဘာထံဘုန်းကြီးကိုလည်းခံတယ်အဲ့လိုဖြစ်သွားတယ်လေဒါဖြစ်ရင်ဘုန်းကြီးပြောတာတွေကမကြီးကမယုံဘူးလားလို့ဆိုတော့ဒါကတော့အရှင်ဘုရားပြီးတော့ငင်းရမှာဒါတွေးတော့ကိုတွေးအရှင်ဘုရားပြောတာတွေလည်းမဆိုင်ဘူးဘုရားတွေဒါတွေးတော့ လူယူပြီးပြောတာလည်းမဟုတ်ဘူးလိမ်ပြီးပြောတာလည်းကိုတွေးအဲ့တော့အင်းငါတို့ဘာမှပြောမရတော့ပါလားလို့အဲ့တော့ဒီမကြီးလို့အဲ့ဒီဝိဖြူစင်ကြဘယ်ရရှိမလို့ဆိုတက်ကြီးပါပြီဗျာအေးဖွားကြီးမို့လို့ကိုကြီးလားပေါ်တာပြောလိုက်အဲ့ဒါညိတ်ပါ ကွာကြီးမလို့ပိုးကြီးလာခေါ်လာလို့အဲ့တော့လိုက်တာသွားတော့ပြောလိုက်တယ်အဲ့ဒီလိုတွေးတတ်တယ်နော်အဲ့လိုထူးထူးဆန်းဆန်းလေးအများကြီးပုံရကြုံဘူးလေတခါလုံးကလည်းပဲသူကဟိုဘာလဲဟိုဟိုငကားလေးဒီမှာဒီမှာပေါ်လာတယ်ဗါလဲအိတ်ကောင်မလေးနာမည်အေးအဲ့ဒီဟာ အဲ့ဒါလဲဟိုဒီအဲ့ဒီကိမလေးဟာသူ့ကိုတဲ့ပြည်ရင်ဆရာအတွက်သူအဆအတော့သူမသိပါဘူးပြည်ရင်ဆရာသူ့ငကတိုက်ကလာတယ်လို့ပြောတယ်ဘာကြည့်ပြီးတော့သူကနင်းပြောတာမသိဘူးတဲ့တပည့်တော်ကသားလေးနေကောင်းလို့သွားကြည့်တာငါကတိုက်ခတ်လာတယ်လို့ပြီးတော့ပြောလိုက်တယ်သူစိတ်ထဲမှာစွဲသွားတာပေါ့လားနော်စွဲသွားမိတဲ့ခါကျရိတ်တာလေလား အာယောဂီတွေတရားထိုင်လို့ကောင်းပြီဆိုသူကလာပြီပူးပြန်ပြီချာတရားထိုင်လို့ကောင်းနေယောဂီတွေရိုးရိုးရိုးနဲ့ဖြစ်နေတာပေါ့နော်အဲအကြောင်းအစဉ်ကိုသူတို့သွားခေါ်တယ်ဘုန်းကြီးလာခေါ်တယ်။ဒါမှခေါ်ရတော့ကျောင်းကဘုရင်ကပြည်တည်ရော့မြေတန်လေးကိုဟဲ့နင်းထွက်ပါများဘုရားမထွက်ဘူး။နင်းလေးလေးလုပ်လေးလေးအဲ့လိုဖြစ်နေတာသူနောက်ကလည်းကြမ်းမြင်ပေါ်တော့လူလာတယ်အဲ့လိုဖြစ်လာ อืมဒုက္ခပဲဆိုဘုန်းကြီးတော့ပုံမှန်ရမှာတဲ့အရှင်ဘုရားဆိုလာခေါ်တယ်ဘာဖြစ်လို့လဲဟိုနကပူးနေတယ်အရှင်ဘုရားတကယ်ပူးတာလေပူစင်းရတယ်ဘယ်ဘာကြောင့်လဲတကယ်ပူးတာလို့ပြောတော့ဆိုတော့ဟိုရှေ့ရောက်လာပြီးဟိုနောက်တန်တာတဲ့အေးဒါဖြစ်ရင်အခုဘယ်လိုလဲယောဂီတွေကမိုင်းကုန်ပြီးတော့ရေတွေတိုက်ဟောတချို့ကရေတွေနဲ့ပဲအကုန်လုံးလုပ်ပြီးနေကြတာပဲဒါမှမထွက်ဘူးပြရတယ်အဲ့ဒါလွယ်လွယ်လေး င်းတို့ယောဂီတွေအဲ့ဒါအရင်အကုန်ထွက်ခိုင်းပြီးမှလာလာခဲ့တယ်။တော့ယောဂီတွေအကုန်ထွက်သွားထွက်သွားတဲ့ခါကျတော့ तू ကဘယ်သူမှမရှိလို့ तू ပူးတာလေးနဲ့လည်းရော့ကြည့်မယ်လို့ရှိကြည့်မယ်လို့ရှိမှပူးတာဟိုဟုတ်တယ်ကြည့်မယ်လို့မရှိတော့ तू ကမပူးတော့အဲ့လိုဖြစ်တယ်လေအဲ့ဒါနဲ့ခဏခဏပူးတယ် तू ကအဲယောဂီတွေဆိုပြီးတရားထိုင်လို့ကောင်းလို့ तू ကပူးပြန်ပြီ ုံးရတဲ့ခါတော့မသွားပါဘူးနောက်တစ်ခါတော့သွားတယ်အေးယောဂီအကုန်ပြည့်ထွက်ကြဒုမမနေနဲ့ဦးဇင်းမြင်ပေးနိုင်နာလာခဲ့တယ်ဒုံးရဒုံဒုံဒုံဆိုတောင်ဝေးထောက်အတန်ကျယ်ကြီးနဲ့သွားတော့သူကတောင်ဝေးတန်ကြားတယ်ကြောက်နေနည်းနည်းရော့ရော့လာတယ်ဒီလိုလည်းဘာလုပ်တယ်အာညာဆိုဟောက်လိုက်တဲ့ခါတော့ဖြတ်ဖြတ် အဲ့ဒီကဘယ်ရောက်နေရလဲမသိတောင်ကြီးနဲ့မှနိုင်တာနော်တောင်ကြီးနဲ့မှနိုင်တာအဲ့လိုဖြစ်တယ်နောက်တော့ချောမောပြီးတော့သူ့ပြောတဲ့အခါကျအမှန်သူစိတ်ကူးရင်ပြီးတော့အဲ့ဒါကိုပဲထပ်ကတည်းကလေးတွေးတွေးတွေးနေတရားလာထိုင်နေကြတာတော့တွေးကောင်းတယ်ထိုင်ပြီးတော့တွေးလို့ကောင်းတယ်လေဟုတ်တယ်ပါလားတိုင်ပြီးတော့ရှုမှတ်ရမှာပါဖြစ်တယ်တိုင်ပြီးတွေးတယ် တွေးဖို့အချိန်ပေးလိုက်တယ်လို့ဖြစ်သွားတယ်တနေ့ကုန်ထိုင်စမ်းဝေးစမ်းအဲ့လိုဖြစ်တာကိုအဲ့တော့တချို့သားတွေကဒီမှာငြိမ်ငြိမ်သက်သက်လေးနဲ့ကိုယ်ခန္ဓာကိုကြည့်ရတဲ့အလုပ်ကိုလုပ်တဲ့အခါမှာဆရာကောင်းသမားကောင်းတကယ်လိုအပ်တယ်အတွေ့အကြုံများတဲ့လူလိုအပ်တယ်အဲ့ဒါဥစဉ်လေးကတော့ပြိတ်တွေပဲရွတ်ပြီးတော့မင်းပြိတ်နဲ့မနိုင်ဘူးဒီဥစ္စာကတကယ်မဟုတ်ဘူးဆိုတော့ဘုန်းကြီးကသိထားတယ် လေဒါကတကယ်ရှိကောင်းလည်းရှိမှာပေါ့နော်ဒါတွေတော့နားမလဲဘူးလေကိုကိုသွားတဲ့ကိုနေပြရတာလည်းမဟုတ်တော့ဘုန်းကြီးတို့ဒါတွေသိမသိသို့တော်လည်းပဲသူတကယ်မဟုတ်မှန်းကတော့သိတယ်သူကစပြီးတရားဝင်နေရတော့အဲ့ဒါတွေရှောက်ထားတာဆိုတော့ကိုကအင်းဒါတွေကတော့ပြဿနာတက်နိုင်တယ်လို့စတယ်တွေးပြီးသားဒါပေမဲ့တံဝေးနဲ့လို့နိုင်ပါလေတံဝေးနဲ့ဒုံဒုံဒုံဆိုတာဖြတ်ဖြတ်ဖြတ်ဆိုတူပြီးတော့ဘေးရောက်နေရတယ် ဒီလေးတော့မပါလာပါဘူးဟမ်နေရောဒီနေကောင်းနေပါသေးနော်တရားအားထုတ်လို့ရှိရင်အမျိုးမျိုးအဖို့မတွေ့တာဟာအဓိကကဟိုရှုမှတ်เสียရှိတာမရှုမှတ်ပဲနဲ့အတွေးနောက်ကိုစိတ်ကလိုက်သွားလို့ရှိရင်ခုနကဟိုဘယ်အတွေးပဲဖြစ်ဖြစ်သမ္မာတဏ္ဍဉာဏ်မှာစင်ဉာဏ်နဲ့အများကြီးဝင်နေဆိုတာတရားအပေါ်မှာပဲစင်ဉာဏ် ကျန်တဲ့အတွေးတွေပေါ်မှာတွေးတာမဟုတ်ဘူးအဲ့ဒါကိုနားလည်ရမယ်အဲ့ဒီတရားအပေါ်မှာဆင်ခြင်နဲ့ဆင်ခြင်ဉာဏ်လာမှပဲတဖြည်းဖြည်းပါလို့ရမယ်ရှုမှတ်မှုနဲ့ဉာဏ်ဉာဏ်ကြော်လွားဖို့လိုလားမလိုလားအတွေးထဲမှာနစ်နေလို့ရှိရင် ရှေ့တက်လို့မရတော့ဘူးနော်အဲ့ဒီအတွေးတွေကလည်းဘယ်ကလာလဲဆိုတော့ခုနကကာမစန္ဒရဲ့နာမည်တွေပဲသူဖြစ်ချင်တာတွေသူဖြစ်ချင်တာမဖြစ်ရတာတွေ ဒီပုံမှာအခြေခံပြီးတော့ကာမိသန္တာနိဝရဏတွေ၊ယာဘာရနိဝရဏတွေ၊ခိနမိတနိဝရဏတွေ၊ဟုတ်တဲ့စာကုက္ကုသနိဝရဏတွေဝိသိကိစ္စဆိုဆုံးဖြတ်နိုင်ဘူး။မဆုံးဖြတ်နိုင်ဘူးဆိုတဲ့အတွေးတွေကတားနေတာ။ငါအမ်လောက်တာတွေမားနေတယ်ထင်တယ်၊မှန်နေတယ်ထင်တယ်ဆိုအဲ့လိုတန်တရားဖြစ်နေတဲ့၍စူးစမ်းအထောက်မှုဆိုတာဘယ်လိုလုပ်ဖြစ်လဲ။ဟုတ်တယ်ပါ။ငါ အခုရှုမှတ်နေတာလမ်းမလားမသိလမ်းမလားမသိပုံမှန်ပုံပါလားမမမပါလားဒါကြောင့်မို့မရှင်းလင်းရင်မေးဖို့လိုလားမလိုဘူးလားရှင်းရှင်းလင်းလင်းသိဖို့မေးဖို့လိုအပ်တယ်နော်အများကြီးဒီဉာဏ်စင်တွေနဲ့ပတ်သက်ရင်ဒီလိုမျိုးဟိုစိတ်နေစိတ်ထားတွေပြောင်းနေတာဟိုစိတ်ဆူဒေါသဖြစ်တဲ့အမှုရာတွေပြတာနော်ခက်ဆက်ဆက်ဖြစ်နေတာဝေဒနာတွေပေါ်လာတာ တချို့ဉာဏ်တွေဆိုစကားတွေအများကြီးပြောတာဒါမျိုးတွေအများကြီးရှိတယ်ဆိုတော့ဘာပဲဖြစ်ဖြစ်ဉာဏ်စဉ်ထဲမှာအများကြီးပဲပြောင်းလဲမှုဖြစ်စဉ်တွေအများကြီးရှိတယ်ဒါတွေကအချိန်ရှိမှပြောလို့ကောင်းတာနော်တီးကြအချိန်လေးပြီးပြီးဉာဏ်စဉ်တရားတွေကိုရှင်းပြဖို့ကောင်းတယ်ငုံငငိုင်ဖြစ်နေတာမဗျာဉာဏ်ဆိုရင်ငုံငိုင်ဖြစ်နေတယ်စိတ်ပြတ်တယ်လို့လို့အားငယ်တယ်လို့လို့အဲ့လိုမျိုးတွေဖြစ်တာ အမှန်ကတော့တကယ်စိတ်ပြည့်အားနေတာမဟုတ်ပဲねဉာဏ်စဉ်အရာမိမိစိတ်အခြေအနေတွေပြောင်းလဲသွားတာရှိတယ်အဲ့ဒီခါတိုင်းငါဟိုနိုင်နိုင်နေနေရှုမှတ်သွားလို့ရှိရင်ဒါရင်ချော့တက်သွားတာသို့တော်လည်းပဲဒီဒီဟာတွေအကုန်လုံးကိုတွေ့ရမှာလို့မဆိုဘူးရှုမှတ်မှုအားကောင်းတဲ့ဟာပုံကိုယ်တွေကအကုန်လုံးချော့တက်သွားတာပဲဒီအခြေအနေတွေအကုန်လုံးချော့တက်သွားတာလူရင်းကတော့ပါပဲလေရှုမှတ်မှုကို ဘာပဲတွေ့တွေ့ဘာပဲမြင်မြင်ဘာပဲသိသိရပ်မနေပဲနဲ့ကိုသိတာမြင်တာတွေ့တာကိုရှုမှတ်ဖို့သာလိုရင်းတယ်เนาะနိုင်နိုင်လေးနဲ့ရှုမှတ်နိုင်ရင်အဲ့ဒီအခြေအနေဆိုတကူကနေကြော့တက်သွားတာပဲဒါဟာအဖြေပဲအဖြေကပြဿနာတစ်ခုတက်လာပြီဆိုရင်တန်လျာဖြစ်တယ်ဝိသိကိစ္စနာမှာပဲအဲ့ဒီဝိသိကိစ္စဖြစ်နေတဲ့စိတ်ကိုပဲရှုမှတ်ပါ ရှုမှတ်ရင်အဲ့ဒီဟာနေပြီးတော့တရားဖြစ်သွားပြီးတော့လမ်းကြောင်းမှာမပြန်ရောက်သွားတာပဲအဲ့တော့တကူကူပြဿနာတွေ့တယ်ခက်ခဲတွေ့တယ်ဆိုကိုကမရှုမှတ်ဘဲနဲ့အဲ့ဒီပုံမှာထိုင်တွေးနေတာလားဒါကိုသုံးသပ်နေတာလားသုံးသပ်မှုနဲ့အချိန်ကြီးကြာမြင့်နေတာလားလို့စဉ်းစားပြီးတော့ရှုမှတ်မှုနဲ့ဖြည့်ရှင်းနိုင်အောင်ဖြည့်ရှင်းနိုင်ဖြည့်ရှင်းနိုင်နော်ဒီဖြစ်တယ်မဆက်ပြတ်တယ်ဟောဒါကြောင့်ဆို